ခန်းကြီး34အငယ်1မှ19အိုလူမျိုးတို့သင်တို့သည်ကြားရအံ့သောငါချင်းကကြလော့အိုလူစုတို့နားထောင်ကြလော့မြေကြီးနှင့်မြေကြီး၌ပါသမျှသောအရာလောကရနှင့်လောကရတစားခသိန်းတို့သည်ကြားကြပါစေဒါဝရဖျား၏အမျက်တော်သည်လူမျိုးအပေါင်းတို့၌ထွက်၍ပြင်းစွာသော အမျက်တော်သည်သူတို့အလုံးရင်းအပေါ်မှာ တင့်ရောက်လေ၏သူတို့ကို ရှင်းရှင်းဖျက်ဆီး၍အသေးသက်ချင်း၌အလိုက်တော်မူ၏သူတို့တွင် အသေးခံရသော သူတို့ကို ပြင်သို့ ပြစ်လိုက်သဖြင့်အသေးကောင်တို့သည်နန်စော်၍သူတို့၏အသွေးဖြင့်တောင်တို့သည်အယေဖြစ်ကြလိမ့်မည်ခတ်သိမ်းသော ကောင်းကင်တစားတို့သည် ပြုတ်၍မိုးကောင်းကင်သည် စာလိတ်ကဲ့သို့ လိမ့်လျက်ရှိလိမ့်မည် စပြည့်နွယ်ပင်မှအရွက်ကြသကဲ့သို့၎င်းသင်မောတဖန်းပင်မှအတီးကြသကဲ့သို့၎င်းခတ်သိမ်းသောကောင်းငင်တစားတို့သည်ကြကြလိမ့်မည်အကြောင်းမူကားငါဓာသည် မိုးကောင်းကင်၌ရောင်ရဲပြီးမှတဖန်အေးရုံပြီးအပေါ်မှ၎င်းငါချိန်သောလူများတို့အပေါ်မှ၎င်းဒံပေးခြင်းကရောက်လိမ့်မည်ဒါရဘုရားဤဓာတော်သည်အသွေးနှင့်ဝပြီစီဥနှင့်ဆူပြီ တိုးတငယ်နှင့်ဆိတ်တို့၏အသွေး၊သိုးထီးတို့၏ကျောက်ကပ်ဆီဥနှင့်ဆူဝပြီ။ထာဝရဘုရားသည်ဗောဇရမြို့၌ယဇ်ပွဲကို၎င်း၊ဧဒုံပြည်၌ကြီးစွာသောသတ်ခြင်းပွဲကို၎င်းခံတော်မူ၏။ကြံ့များနှင့် နွားလားဥသဘများတို့သည်လဲကြသဖြင့်၊သူတို့နေရာမြေသည် သူတို့အသွေးနှင့်ယစ်မူး၍၊မြေမှုန့်သည်လည်းဆီဥနှင့်ဆူဝလိမ့်မည် ထာဝရဘုရားဒဏ်ပေးတော်မူရာနေ့ဇီးအုံမြို့၏အမှုကိုစောင့်၍အပြစ်ပေးတော်မူရာ နှင့်ရောက်လေပြီထိုပြည်၏မြည်ရည်သည်ထင်းယူစေမြေမှုန့်လဲကန့်တပြည်လုံးလဲမီးလောင်သောအစေဖြစ်လိမ့်မည်နေညံမပြတ်မီးမငိမ့်ရမီးခိုးလဲအစဉ်တက်လိမ့်မည်ထိုပြည်သည် လူမျိုးအစဉ်ဆက်စိတ်ညံ၍ကာလအစဉ်မြဲအဘယ်သူမျှ မလျှောက်မသွားရဝံဘိုငှက်နှင့် ဖြူကောင်တို့သည် ထိုပြည်ကို အမွေခံ၍ဣဘိတ်ငှက်နှင့်ကြီးအားတို့သည်လည်းနေကြလိမ့်မည်ထိုမြေအပေါ်မှာလွတ်လပ်ခြင်းမြင်းကြိုးကိုတန်း၍လဟာမှန်ထုတ်ကိုစီရင်တော်မူလိမ့်မည်မင်းအရာ၌ချီးမြှောက်ရသောမူးတော်မတ်တော်မရှိရမင်းယိုပြတ်ရလိမ့်မည်ဘုံဗိမှန်တို့၌၎င်း ရဲတိုက်တို့၌၎င်းစူးပင်အမျိုးမျိုးပေါက်ကြလိမ့်မည်မြေခွေးခိုရာ ကလအုပ်ငှက်နေရာ ဖြစ်ရလိမ့်မည်ထိုအရ၌တောသားရဲတို့သည်တောခွေးတို့နှင့် တွေ့ကြုံကြလိမ့်မည်မြောက်တို့သည် အချင်းချင်းတကောင်ကိုတကောင်မြည်ကြလိမ့်မည်ထိုအရ၌လိလိတ်ငှက်သည်လည်းနား၍ခိုလုံရာကို တွေ့လိမ့်မည်ခုန်တက်သောမွေသည်လည်း ထိုအရ၌အသိုက်လုပ်၍ဥလိမ့်မည်အဥပေါက်ပြီးမှမွေတငယ်တို့ကိုစုသိမ့်၍ကွယ်ကာလိမ့်မည်လင်းဒါတို့သည်လည်းထိုအရ၌စုဝေး၍အထီးအမများပေါင်းကြလိမ့်မည်ဒါဝရဖျား၏ကျမ်းစာကိုကြည့်ရှု၍ဖတ်ကြလောထိုတရိษံတကောင်မြမပေါ်ဘဲမနေရအမတကောင်မြမိမိအဖော်ကိုမလိုရဒါဝရဖျား၏နှုတ်တော်ထွက် အမိန်တော်ရှိ၏ဝိညာဉ်တော်သည်လည်းသူတို့ကိုစုဝေးစေတော်မူ၏သူတို့ကိုစီးနှံပြုလျက်လက်တော်နှင့်မြင်းကြိုးကိုတန်းလျက်သူတို့နေရာကိုခွဲဝေတော်မူ၏သူတို့သည် ထိုပြည်ကိုအမြဲအမွေခံ၍အမျိုးအနွယ်အစဉ်အဆက်နေရကြလိမ့်မည်